အခန်းကြီး32အငယ်1မှ14အိုကောင်းကင်နားထောင်လော့ငါပြောမည်အိုမြေကြီးငါမွဲ့ဆိုသောစကားကိုကြားလော့ငါဒေသနာသည်မိုးရေကဲ့သို့ဆက်ဆက်ကြ၍ငါစကားသည် နှင်းကဲ့သို့ဖြင်းညင်းစွာတက်ရောက်လိမ့်မည်နုသောပြိုးပင်ပေါ်မှရွာသောမိုးကဲ့သို့၎င်းမြက်ပင်ပေါ်မှများပြားသောမိုးရေကဲ့သို့၎င်းဖြစ်လိမ့်မည်ငါသည်သာရဖျား၏နာမတော်ကိုဖော်ပြသည်ဖြစ်၍ငါတို့ ဖျားသခင်ဤဘုံအာနုဘော်ကိုချီးမွမ်းကြလော့ဘုရားသခင်သည်မူလအမြင့်ဖြစ်၍အမှုတော်သည်စုံလင်ပေ၏စင်ရင်တော်မူသမျှတို့သည်တရားနှင့်ညီလျက်တစ္ဆာဆောင်သောဘုရားအပြစ်ကင်းလွတ်၍ဟုတ်မှန်ဖြောင့်မတ်သောဘုရားဖြစ်တော်မူ၏သူတို့သည်ယိုယွင်းကြပြီးဘုရားသခင်၏သားမဟုတ်အညစ်အကြေးကပ်ကြ၏တဘောကောက်၍ဖောက်ပြန်သောအမျိုးဖြစ်ကြ၏အိုပညာမဲ့သောလူမိုက်တို့ ဒါဝရဘုရား၏ကျေးဇူးတော်ကိုဤသို့ဆက်မိလောဒါဝရဘုရားသည်တင့်ကိုဖြစ်စေသောအဖတင့်ကိုဖန်ဆင်း၍နေရာချသောသူဖြစ်တော်မူသည်မဟုတ်လောရှေးကာလကိုအောင်းမေလောလွန်လေပြီးသောနှစ်ပေါင်းများကိုဆင်ခြင်လော့တင့်အဖကိုမေးမြန်းလျင်သူသည်ဖော်ပြလိမ့်မည်အသက်ကြီးသူတို့ကိုမေးမြန်းလျင် သူတို့သည်ပြောဆိုကြလိမ့်မည်အမြင့်ဆုံးသောဖျားသည်အာနန်၏အမျိုးအနွယ်ဖြစ်သော လူမျိုးတို့ကိုပိုင်းခြား၍ အမွေမြေကို ဝေပေးသောအခါဣဒရေလအမျိုးသားတို့အရေးအတွက်ကိုထောက်ရှု၍လူမျိုးတို့နေရာ အပိုင်းခြားကိုစီရင်တော်မူ၏ဒါဝရဖျား၏အဖို့ကားလူမျိုးတော်သည်ယာကုပ်မျိုးသည်အမွေခံတော်မူရာဖြစ်သည်လူစိတ်ညံသောအရာသားရဲမြည်၍လွတ်လပ်သောတောလွင်မြေ၌ယာကုပ်ကို တွေ့တော်မူသောအခါဝန်းရံစည်းကာခြင်းတွင်တင်ခြင်းကျေးဇူးကိုပြု၍မျက်စံတော်ကဲ့သို့စောင့်တော်မူ၏ ရွှေလင်းတာသည်အတိုက်ကိုမှွေလျက်သားငယ်တို့အပေါ်မှာလှုပ်ရှားလျက်အတောင်တို့ကိုဖြန့်လျက်သားငယ်တို့ကိုယူ၍မိမိအတောင်တို့ဖြင့်ဆောင်တကဲ့သို့ဒါဝရဖျားတပါးဒီသာလျှင်ယာကုပ်ကိုဆောင်သွားတော်မူ၏အခြားတစ်ပါးသောဖျားမြည်မြမရှိမြေကြီးပေါ်မှာမြင့်မြတ်သောအရတ်တို့၌နေရာချတော်မူသည်ဖြင့်သူသည် မြေအတိနှံကိုစား၍ကြောက်ထဲကပြားရည်ကို၎င်းမိပါကြောက်ထဲကစီကို၎င်း တိုးတငယ်စီဥဘာရှံမျိုးဤတိုးဒီစိတ်သီးစီဥဂျုံစပန်းကြောက်ကတ်စီဥနှင့်တကွာနွားနုဒန်းနှင့်တိုးနုကို၎င်းဆိုမိအကြောင်းစီရင်တော်မူ၍တင်ဒီစပြစ်တီအသွေးစစ်ကိုတောက်ရ၏အငယ်၅မှ29တို့ရတွင်ယေရှုယုံသည်စူဝါ၍ခြေနှင့်ကန်လေ၏စူဝါလျက်တုတ်လျက်စီဥနှင့် ပြည့်စုံလင့်သည်သဖြင့်ဖန်ဆင်းတော်မူသောဘုရားသခင်ကိုစွန့်၍ကယ်တင်ရာကြောက်ကို မထီမဲ့မြင်ပြုလေ၏သူတို့သည်အခြားတစ်ပါးသောဘုရားအားဖြင့်ညူဆူစေကြ၏ယွန်ရှာပွေသောအမှုရာအားဖြင့်အမျက်တော်ကိုနှိုးဆော်ကြ၏ဘုရားမဟုတ်သောနတ်ဆိုးမတိဘူးသောဘုရားဘိုးဘေးတို့မကြောက်ဘူးသောဘုရားတစ်တို့အားရစ်ပူဇော်ကြ၏တင်ဖြစ်ရာမူလအမြစ်ကိုတင်မမှတ်မိ တင့်ကိုဖန်ဆင်းတော်မူသောဘုရားသခင်ကိုတင်မိလျော့ပြီးထိုအမှုကိုထာဝရဘုရားမြင်သောအခါ အမျက်တော်ထွက်၍သားသမီးတော်တို့ကိုစွန့်ပစ်တော်မူလျက်ငါသည်ကိုမျက်နာကိုသူတို့မှလွှဲမိသူတို့သည်အပေတို့ဆုံးမိကိုငါကြည့်မိသဘောခိုင်မာသောအမျိုးတစ္ဆာမရှိသော သားသမီးဖြစ်ကြ၏ဖျားမဟုတ်သောအရာအဖြစ်ငါသည်ညူစုသောစိတ်ရှိစေခြင်းကပြုကြပြီ အချင်းဤသောအရာအဖျင်ငါအမျက်ကိုနှိုးဆော်ကြပြီတို့ဖြစ်၍မရေရသောလူမျိုးအဖျင်သူတို့သည်ညူစုသောစိတ်ရှိစေခြင်းက၎င်းပညာမရှိသောလူမျိုးအဖျင်စိတ်ဆိုးစေခြင်းက၎င်းငါပြုမိငါသည်အမျက်ထွက်၍မိရှုသည်ဖြင့်အ내ဆုံးသောမရဏနိုင်ငံသို့လောင်လိမ့်မည်မြေနှင့်မြေအတိနံကိုကျွမ်းစေ၍တောင်ချေရင်တိုင်အောင်လောင်လိမ့်မည် သူတို့အပေါ်မှာဘေးဥပများကိုငါပို့မိငါများတို့ကိုအကုန်စင်ပြစ်မိသူတို့သည်မွတ်သိပ်ခြင်းအရှိန်ကိုခံရ၍ပူလောင်ခြင်းဘေးပြင်းစွာသောဖြစ်စည်းခြင်းဘေးအဖြစ်ဆုံးရှုံးကြလိမ့်မည်တားရဲတို့၏တွားကို၎င်း မြေ၌ကျင်လည်သောမွေအစိတ်ကို၎င်းသူတို့၌ငါစေလွတ်မည်အိမ်ပြည်၌ဓာဘေးအိမ်တွင်း၌ကြောက်မဲ့ဖွယ်သောဘေးသည်လူပြိုနှင့်အပြိုကို၎င်း နို့ဆိုတငယ်နှင့်ဥဆံဖြူသောသူကို၎င်းဖျက်ဆီးလိမ့်မည်ရန်သူဤမာမနတ်ကိုငါမကြောက်လင်၎င်းရန်ဘက်ပြုသောသူတို့သည်ထောင်လွှားလျက်ဤအမှုအလုံးစုံကိုဒါဝရဖျားမပြုဘုံကြီးသောငါတို့လက်ယုံ ပြုပြီဟု ပြောမည်ကိုစိုးရင်စရာမရှိလင်၎င်းသူတို့ကို မြေကြီးစွန်းတိုင်အောင်အရရတုကွဲပြားစေ၍အဘယ်သူမျှမအောင်မေ့စေခြင်းငှာပယ်ရှင်းမည်ဟုငါအကြံရှိ၏ အကြောင်းမူကားသူတို့သည်ပညာသတိမရှိဉာဏ်ကင်းသောလူမျိုးဖြစ်ကြ၏ပညာကိုရ၍ဤအမှုကိုနားလည်ကြပါစေသောနောက်ဆုံးကာလ၌အဘယ်သို့ဖြစ်မည်ကိုဆင်ခြင်ကြပါစေသောဟုမိန်တော်မူ၏အငယ်30မှ41သူတို့ခိုလွန်ရာကြောက်သည်သူတို့ကိုမယောင်သာဝရဖျားသည်သူတို့ကိုအတော်မမူလျင်လူတယောက်သည်လူတစ်ထောင်ကိုအဘယ်သို့နှင်နိုင်မည်နည်း လူနှစ်ယောက်သည်လူတသောင်းကိုအဘယ်သို့ ပြေးစေနိုင်မည်နည်း။ငါတို့၏ရန်သူများစီရင်ဆုံးဖြတ်သော်လည်း၊သူတို့ကျောက်သည်ငါတို့ကျောက်နှင့်မတူ။သူတို့စပျစ်နွယ်ပင်သည်သောဒုံစပျစ်နွယ်ပင်မျိုး၊ဂေါမောရမြေ၌ပေါက်သောအပင်မျိုးဖြစ်၏။သူတို့စပျစ်သီးသည်ခါးသောအပင်၏အသီးဖြစ်၍၊စပျစ်သီးပြွတ်တို့သည်ခါးသောအရသာနှင့်ပြည့်စုံကြ၏။သူတို့စပျစ်ရည်သည်နဂါးအဆိပ်၊ပြင်းထန်သောမြွေဆိုးအဆိပ်အတောက်ဖြစ်၏ ဤအမှုသည်ငါထံမှသိုထားလျက်ငါဗန္တာတိုက်၌တစိ့ခတ်လျက်ရှိသည်မဟုတ်လောအပြစ်တရားကိုစီရင်ရသောအခွင့်အပြစ်နှင့်အလျောက်ဆက်ပေးရသောအခွင့်ကိုငါပိုင်ပြီအချိန်တန်မှသူတို့ခြေသည်ချော်လိမ့်မည် သူတို့၌ဘေးရောက်သောအချိန်နီးပြီ သူတို့တွေ့ကြုံရသောအမှုသည် အလင်းအမြန်ရောက်လာလိမ့်မည်ဒါရတ်ဖျားသည်မိမိလူတို့အဖို့တရားစီရင်တော်မူမည်ကိုရောဤကျွန်တို့သည်တကူကုံကြောင်း အချုပ်ခံရသောသူလွတ်သောသူတယောက်မျှမရှိကြောင်းကိုမြင်သောအခါသူတို့အမှုကြောင့်နောင်တရတော်မူလျင်သူတို့ဖျား သူတို့ခိုလုံသောကြောက်သည်အပေမှာရှိသည်နီသူတို့ပူဇော်သောစီဥကိုစား၍တွန်းလောင်းရာပူဇော်တကာစပြည့်ရေကိုတောက်သောသူတို့သည်အပေမှာရှိသည်နီသူတို့သည်ထား၍တင်တို့ကိုကွဲကာဆောင်မပါလေစေငါသည်ကိုယ်တိုင်အားဖြင့် ဖျားဖြစ်ကြောင်းကို၎င်းငါမှတပါအခြားသောဖျားမရှိကြောင်းကို၎င်းကြည့်ရှုကြလော့ငါသည်အသက်ကိုသေစေ၏အသက်ကိုလည်းရှင်စေ၏ငါသည်အနာပေါ်စေခြင်းငါဒဏ်ခတ်၏အနာကိုလည်းပျောက်စေ၏ငါလက်မှအဘယ်သူမျှမကယ်မနှုတ်နိုင်ငါသည်အစဉ်အမြဲအသက်ရှင်ပေ၏ဟုငါလက်ကိုကောင်းကင်သို့ချီ၍ကျိန်ဆို၏ငါသည်ပြောင်လက်သောဓာကိုတွေး၍တရားစီရင်စပြုလျက် ငါရန်သူတို့၌အပြစ်တရားကို စီရင်မည်ငါကို မုံသော သူတို့ခံတိုက်သောအပြစ်လျောက်ငါဆက်ပေးမည်အငယ်52မှ59ငါပြားတို့ကိုအသွေးနှင့်ရစ်မှုစေမည်ငါဓာသည် အသားကို စားလိမ့်မည်တတ်သောသူလက်ရသော သူတို့၏အသွေးရန်သူအကဲမှုတို့၏ဥကောင်းကို စားတော့လိမ့်မည် တပါးမျိုးသားတို့တင်တို့သည်ဖျားသခင်၏လူမျိုးနှင့်အတူဝမ်းမြောက်ခြင်းရှိကြလော့အကြောင်းမူကားကိုရောဤကျွန်တို့ကိုတတ်သောအပြစ်နှင့်အလျောက်ဒဏ်ပေး၍ကိုရောဤရန်သူတို့၌အပြစ်တရားကိုစီရင်တော်မူမည်ပြည်တော်နှင့်မိမိလူမျိုးကိုကယ်မတနာတော်မူမည်ဟုသောဤတခြင်းစကားကိုမောရှိသည်လာ၍နှုံသားယောရှုနှင့်အတူ လူများတို့အားဟောပြောမွဲ့ဆို၏ထိုသို့မောရှေသည်ဤစကားအလုံးစုံတို့ကိုဣဒေလမျိုးသားအပေါင်းတို့အားအကုန်စင်ဟောပြောမွဲ့ဆိုပြီးလျှင်တင်တို့အားယနေ့ငါတက်တည်ခံသမျှသောစကားတို့ကိုနှလုံးသွင်းကြလော့တင်တို့သားသမီးတို့သည်ဤပညာတရားစကားတို့အလုံးစုံတို့ကိုစောင့်ရှောက်စေခြင်းငှာသူတို့အားထပ်ဆင်၍မှားထားရကြမည်ဤအမှုသည်တာမညံအမှုမဟုတ် တင်တို့အသက်နှင့်ဆိုင်သောအမှုဖြစ်၏ယော်ဒန်မြစ်ကိုကူး၍ဝင်စားလက်တန်သောပြည်၌ဤအမှုကိုဆောက်ရှောက်လေကိုအသက်တာရှည်ကြလိမ့်မည်ဟုပြောဆို၏အငယ်58မှ52ထိုနေ့ချင်းတွင်သာရဖျားကယေရီခေါမြို့တစ်ဖက် မောဘပြည်အံဘရင်တောင်ယိုနေဘောတောင်ထိပ်ပေါ်သို့တက်၍ ဣဒရေလအမျိုးသားတို့အားငါအပိုင်ပေးသောခါနာန်ပြည်ကိုကြည့်ရှုလော့။တင့်ကိုအာယုန်သည်ဟောရတောင်ပေါ်မှတည်၍မိမိလူမျိုးစည်းဝေးရာသို့ရောက်တဲ့သို့တင်ဒီလဲတက်သွားသောဤတောင်ပေါ်မှတည်၍တည်ဤလူမျိုးစည်းဝေးရာသို့ရောက်လော့။အကြောင်းမူကားတင်တို့သည်ဇိနာတော်ကာဒီရှယွာ မေရိဘဆန်း၏အနားမှဣဒရေလအမျိုးသားတို့ရှေ့မှငါ့ကိုမယုံမသေးပြု၍ ပြစ်မှားကြပြီထို့ကြောင့်ဣဒရေလအမျိုးသားတို့အားငါပေးသောပြည်ကိုတင်ဒီကိုမျက်စိနှင့်မြင်ရတော်လဲထိုပြည်သို့မဝင်စားရဟု မောရှေအားမိန်တော်မူ၏